ခန်းကြီး33အငယ်1မှ6မောရှေနှင့်အာယုန်စီရင်၍အဲဂုတုပြည်မှထွက်လာသောဣဒရေလအမျိုးသားအလုံးရင်းတို့သည်ခရီးသွားခြင်းအကြောင်းအရာများကိုဒါရဖျားအမိန်တော်အတိုင်းမောရှေမှတ်သား၍ထိုခရီးသွားခြင်းအကြောင်းအရာပါသောစင်းဟုမူကားပထမလ35ရက်နေ့၌ရမသက်မြို့မှထွက်လာကြ၏ပတ္တခါဘွဲကို ခံပြီးသောနောက် နက်ဖြန်နေ့၌ဣဒေလအမျိုးသားတို့သည်အဲဂုတ်ထုလူအပေါင်းတို့ရှေ့မှဝါကြွားသောအချင်းရံနှင့်ထွက်လာကြ၏အကြောင်းမူကားဒါရုဘုရားဒဏ်ခတ်တော်မူသောတာဥအပေါင်းတို့ကိုအဲဂုတ်ထုလူတို့သည်တင်းကြိုရကြ၏သူတို့၏ဖျားများကိုလည်းအရဖျားသည်တရားစီရင်တော်မူ၏ဤဒေလအမျိုးသားတို့သည်ယမတက်မြို့မှ ပြောင်း၍သူကုတ်အရ၌စခန်းချကြ၏သူကုတ်ရမှပြောင်း တောဇနာဧတံမြို့၌စခန်းချကြ၏အငယ်9မှ49ဧတံမြို့မှပြောင်း၍ဘာလစေဖုံမြို့ရှိမှရှိသောပိဟဟိယုတ်မြို့သို့တဖန်လေ၍မိဂဒေါလမြို့ရှိ၌စခန်းချကြ၏ပိဟဟိယုတ်မြို့မှ ပြောင်း၍ပင်လယ်အလယ်၌ရှောက်သွားသဖြင့်ဧတံတောသို့ရောက်၍ ထိုတောထဲ၌သုံးရက်ခရီးသွားပြီးလျှင်မာရအရ၌စခန်းချကြ၏မာရအရမှပြောင်း၍ရေတွင်၁၂တွင်နှင့်စွန်ပလွန်ပင်80ရှိသောအေးလင်ရွာသို့ရောက်၍စခန်းချကြ၏အေးလင်ရွာမှပြောင်း၍အေးလုံပင်လယ်နားမှစခန်းချကြ၏အေးလုံပင်လယ်မှပြောင်း၍သိန်တော်၌စခန်းချကြ၏သိန်တော်မှပြောင်း၍ဒေါဖကာရ၌စခန်းချကြ၏ ဒေါဖကအရမှပြောင်း၍အာလုရှတ်အရ၌စခန်းချကြ၏အာလုရှတ်အရမှပြောင်း၍လူများတောက်เสียရေမရှိသော ရေဖိတဲ့ရ၌စခန်းချကြ၏ရေဖိတဲ့ရမှပြောင်း၍တိနာတော်၌စခန်းချကြ၏တိနာတော်မှပြောင်း၍ကိပြုတ်ဟတ္တဝါအရ၌စခန်းချကြ၏ကိပြုတ်ဟတ္တဝါအရမှပြောင်း၍ဟာစယုတ်အရ၌စခန်းချကြ၏ ဟန်ဇယုတ်အရမှပြောင်း၍ယိတမအရ၌စခန်းချကြ၏ယိတမအရမှပြောင်း၍ရေမုန်ဖာရက်၌စခန်းချကြ၏ရေမုန်ဖာရက်အရမှပြောင်း၍လိဗနရွာ၌စခန်းချကြ၏လိဗနရွာမှပြောင်း၍ယိတအရ၌စခန်းချကြ၏ယိတအရမှပြောင်း၍ကေဟလာတအရ၌စခန်းချကြ၏ကေဟလာတအရမှပြောင်း၍ ရှာဖာတောင်၌စခန်းချကြ၏ရှာဖန်တောင်မှပြောင်း၍ဟာရဒတ်အရ၌စခန်းချကြ၏ဟာရဒတ်အရမှပြောင်း၍မက်ကလုတ်အရ၌စခန်းချကြ၏မက်ကလုတ်အရမှပြောင်း၍တာဟတ်အရ၌စခန်းချကြ၏တာဟတ်အရမှပြောင်း၍တာရတ်အရ၌စခန်းချကြ၏တာရတ်အရမှပြောင်း၍မိတကံအရ၌စခန်းချကြ၏မိတကံအရမှပြောင်း၍ ဟာရှမောနရ၌စခန်းချကြ၏ဟာရှမောနရမှပြောင်း၍မောတရုရ၌စခန်းချကြ၏မောတရုရမှပြောင်း၍ဘေယံကံရ၌စခန်းချကြ၏ဘေယံကံရမှပြောင်း၍ဟောရဂိကအရ၌စခန်းချကြ၏ဟောရဂိကအရမှပြောင်း၍ယုတ်ပါတအရ၌စခန်းချကြ၏ယုတ်ပါတအရမှပြောင်း၍အေးပြောနအရ၌စခန်းချကြ၏ ဧဗြိုနအရမှပြောင်း၍ဧဇယုံဂါဗံအရ၌စခန်းချကြ၏ဧဇယုံဂါဗံအရမှပြောင်း၍ဇိနာတော်ကာဒေရှအရ၌စခန်းချကြ၏ကာဒေရှအရမှပြောင်း၍ဧဒုံပြည်အနားမှာဟောရတောင်၌စခန်းချကြ၏ဣတေလအမျိုးသားတို့သည်အေဂရုပြည်မှ ထွက်သောနောက်တက်ကြီး40ပစ္စမလပထမနေ့ရ၌ ထာဝရဘုရားအမိန်တော်ရှိသည့်အတိုင်းယေပရောဟိတ်အာယုန်သည်ဟောရတောင်ပေါ်သို့တက်၍အနိစ္စရောက်လေ၏အာယုန်သည်ဟောရတောင်ပေါ်မှအနိစ္စရောက်သောအခါအသက်123နှစ်ရှိသည်ခါနာပြည်တောင်ပိုင်း၌နေသော ခန္ဒနိရှင်ဘီရင်အာရတ်သည်ဣတေလအမျိုးသားယောက်ျောင်းကိုကြားလေ၏သူတို့သည်ဟောရတောင်မှပြောင်း၍ဇာလမောနအရ၌စခန်းချကြ၏ ဇာလမောနအရမှပြောင်း၍ပုနုံအရ၌စခန်းချကြ၏ပုနုံအရမှပြောင်း၍ဩဘုအရ၌စခန်းချကြ၏ဩဘုအရမှပြောင်း၍ဣဇာဘာရင်အရ၌စခန်းချကြ၏ဣဇာဘာရင်အရမှပြောင်း၍ဒီဘုံကတ်အရ၌စခန်းချကြ၏ဒီဘုံကတ်အရမှပြောင်း၍အာလမုန်ဒီပလတ်တိန်အရ၌စခန်းချကြ၏ အာလမုန်ဒီပလသိန်အရမှပြောင်း၍နေဘောတောင်ရှိတွင်အာဗရိန်တောင်ရိုး၌စခန်းချကြ၏အာဗရိန်တောင်ရိုးမှပြောင်း၍မောဘလွင်ပြင်ယော်ဒန်မြစ်နာယေရိခေါမြို့တစ်ဖက်၌စခန်းချကြ၏ထိုသောမောဘလွင်ပြင်ယော်ဒန်မြစ်နာမှဘဲယေရှိမုတ်မြို့မှအာဘေလရှိတ်တိမ်မြို့တိုင်အောင်စခန်းချကြ၏ အငယ်90မှ96မောဘလွင်ပြင်ယော်ဒန်မြစ်နာယေရီခိုမြို့တစ်ဖက်၌ဒါဝရဖျားသည် မောရှေကိုခေါ်၍တင်သည်ဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာတင်တို့သည်ယော်ဒန်မြစ်ကိုကူး၍ခါနာန်ပြည်သို့ရောက်ကြသောအခါထိုပြည်သူပြည်သားအပေါင်းတို့ကိုနှင်ထုတ်ရကြမည်သူတို့ရေးသောအယုတ်သွန်းသောယုတ်ထုစင်းသူရှိသည်မြတ်တို့ကိုဖျက်ရကြမည် သူတို့လုပ်သောကုံရှိသမျှတို့ကို ဖြိုချရကြမည်ထိုပြည်ကိုသင်တို့အားငါအပိုင်ပေးသောကြောင့်ထိုပြည်သားတို့ကို နှင်ထုတ်၍သင်တို့ကိုယ်တိုင်နေရကြမည်သင်တို့အဆွေအမျိုးတို့အားစည်တံချ၍ထိုမြေကိုဝေရမည်လူများလျင်များသောမြေလူနည်းလျင်နည်းသောမြေကို ပေးရမည်အတီးအတီးတို့သည်စည်တံကြသည့်အတိုင်းဘိုးဘအမျိုးအနွယ်အလိုက် အမွေခံရကြမည် သင်တို့သည်ထိုပြည်သူပြည်သားတို့ကိုအကုန်အစင်မနှင်ထုတ်လျှင်၊ကျန်ကြွင်းသောသူတို့သည်သင်တို့မျက်စိ၌အပ်ဖျားကဲ့သို့၎င်း၊သင်တို့နံဘေး၌ဆူးကဲ့သို့၎င်းဖြစ်၍၊သင်တို့နေသောပြည်မှာသင်တို့ကိုနှောင့်ရှက်ကြလိမ့်မည်။ထိုမှတပါးသူတို့အားငါကြံစည်သည်အတိုင်းသင်တို့ကိုငါပြုမည်ဟုမိန့်တော်မူ၏